ရစကြအောင်ဒီကနေ့သာသနာတော်နှစ်2549ခုနှစ်မြန်မာနှစ်1369ခုနှစ်ဝါကောင်လာဇန်9ရက်ခရစ်နှစ်2005ခုနှစ် ဩဂုလ17ရက်ကြာသပတေးနေ့ညနေ3နာရီထိုးဖို့5မိနစ်လို့မှဘုန်းကြီးတို့တရားပွဲစသည်အရင်ကသိက္ခာ၃ပါးပြောခဲ့တယ်ထင်တယ်ဟုတ်လားသိက္ခာ၃ပါးကဘာတွေတော့ သီလသိက္ခာသမာဓိသိက္ခာပညာသိက္ခာအဲ့ဒီမှာသီလသိက္ခာမှာ၅ပါးသီလ၈ပါးသီလ၉ပါးသီလ၁၀ပါးသီလအဲ့ဒါတွေကတော့ယမယံကဆောက်တည်ပြီးတော့ကျင့်သုံးနေကြတာ အာဇီဝထမကသီလကြတော့အလေးအကျင့်မရှိကြအောင်ဟုတ်တယ်မလားအာဇီဝထမကသီလအာဇီဝထမကသီလဆိုတာအသမွေဝမ်းကြောင်းမှုလင်ရှ िख ုမြောက်ရှိသောသီလလို့ဆိုလိုတာ အသက်မွေးဝမ်းကြောင်းမှုလင်ရှိခုမြောက်ရှိသောသီလအာဇီဝဓမ္မကသီလသိက္ခာပုဒ်၈ပါးသိက္ခာပုဒ်၈ပါးကတော့ယောဂီတို့သိပြီးသားတွေပါကာယကံဒုစရိုက်၃ပါးမှရှောင်ကျင်ခြင်း ဝစီကံဒုစရိုက်၄ပါးမှရှောင်ကျင်ခြင်းမိစ္ဆာဇီဝမှားယွင်းသောအသက်မွေးမှုမှရှောင်ကျင်ခြင်းကာယကံဒုစရိုက်၃ပါးမှရှောင်ကျင်ခြင်းကတိခါသဘုတ်၃ပါးဝစီကံဒုစရိုက်၄ပါးမှရှောင်ကျင်ခြင်းကတိခါဘုတ်၄ပါးပေါင်းတော့9ပါး မာယွင်သောအသက်မွေးဝမ်းကြောင်းမှုမှရှောင်ကျင်ခြင်းအဲ့ဒါပါနဲ့ဆိုရင်အဲ့ဒါကြောင့်သူကို အာဇီဝဓမ္မကသီလအသက်မွေးဝမ်းကြောင်းမှုလင်ရှစ်ခုမြောက်ရှိသောသီလကာယကံဒုစရိုက်၃ပါးကယောဂီတို့သိပြီးသားမဟုတ်လားဘာတွေတော့ မြန်မာလို့လေအဲ့ဒီသုံးပါးကရှောင်ကျင်ခြင်းအဲ့ဒါလဲအာဇီဝဓမ္မကသီလဝစီကံဒုစရိုက်၄ပါးမှရှောင်ကျင်ခြင်းတဲ့ဝစီဒုစရိုက်ဝစီဒုစရိုက်၄ပါးကဘာတွေတော့ လိမ်ပြောခြင်းဂုံချောခြင်းကြံတန်ရိုင်းဆိုင်သောစကားပြောဆိုခြင်းအကျိုးမရှိ အနှစ်မရှိသောစကားကိုပြောဆိုခြင်းဝစီတုဇိယပဲနှစ်ပါးတော့ပါပါတော့ အဲ့ဒီ၄ပါးကရှောင်ကျင်နာကလည်းပဲအာဇီဝဓမ္မကသီလာအဲ့ဒီ၄ပါးကိုရှောင်ကျင်တဲ့အခါမှာအဲ့ဒီကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးကိုရှောင်ကျင်တဲ့အခါမှာရည်ရွယ်ချက်နှမျိုးရှိတယ်တစ်မျိုးကတော့ ဒါတွေဟာအကုသိုလ်တွေပဲအပြစ်မကင်းဘူးဒါကြောင့်အပြစ်မကင်းတဲ့အကုသိုလ်တွေမပြုလို့မပြောဆိုဘူးဆိုတဲ့အနေနဲ့အကုသိုလ်ကို ရှောင်လို့တဲ့အနေနဲ့တက်တက်ရှောင်လို့တဲ့အနေတက်တက်နဲ့ရှောင်တာအဲ့ဒါကတော့ကာတုဇိယသုံးပါးကိုဇီတုဇိယသုံးပါးမှာရှောင်ခြင်းညာအဲ့ဒါကိုရှောင်တော့နောက်တစ်မျိုးကတော့ အသက်မူဝမ်းကြောင်းပြုရမှာဒီဒုစရိုက်တရားတွေနဲ့မပြုဘဲနဲ့ဒုစရိုက်တရားကင်းတဲ့အသက်မွေးဝမ်းကြောင်းကိုပြုတယ်။အဲကြောင့်အသက်မွေးဝမ်းကြောင်းပြုရမှာကာယဒုစရိုက်သုံးပါးကိုရှောင်ကျင်ခြင်းအသက်မွေးဝမ်းကြောင်းမှုပြုရမှာဝစီဒုစရိုက်၄ပါးကိုရှောင်ကျင်ခြင်းအဲလိုရှောင်ကျင်ပြီးပြုတဲ့အသက်မွေးဝမ်းကြောင်းမှုကို ကောင်းတဲ့သမုဝံကြောင့်မှုခေါ်မလားဆိုးတဲ့သမုဝံကြောင့်မှုခေါ်မလားကောင်းတဲ့သမုဝံကြောင့်ဆိုရင်မိစ္ဆာအာဇီဝမှားယွင်းသောအသက်မွေးမှုလားတမ္မာအာဇီဝမှန်ကန်သောအသက်မွေးမှုလားအဲ့ဒီအဲ့ဒီလေးပါမရှောင်ခြင်းမဲနဲ့တခုခုနဲ့ညှိပြီးတော့ အသက်မွေးဝမ်းကြောင်းပြုတယ်ဆိုရင်တော့ဥပမာဆိုရပါစို့ဈေးရောင်းတာမှာအဝတ်တထည်ကို ကိုပေးရတာကတထောင်ပေးရတယ်ဒါကြောင့်မလို့အမြတ်လိုချင်တဲ့အခါကျတော့လာပြီးဝယ်တဲ့လူကလာပြီးဝယ်တဲ့လူကို2000လို့ဆိုလိုက်တယ်ဝယ်တဲ့လူက 2000တော့မလုပ်ပါနဲ့များပါတယ်1500ထားပါ1500ဆိုကျမတို့အရင်တောင်မရှိပါဘူးရောင်းတဲ့လူကပါတယ်တော့အရင်တောင်မရှိပါဘူးတဲ့ဒါတကယ်သူရင်းရတာကဘယ်လောက်တော့တထောင်ပဲအဲ့တော့1500ဆိုတာအရင်မရှိဘူးတဲ့အဲ့တော့မန္နာပြောတာပေါ့ ဘာလောက်တာအဲအသက်မွေးဝမ်းကြောင်းပြုရမှာမုဒ္ဒဝါဒသုံးတာမဟုတ်လားမမှန်တာပြောတာအဲတော့ဝယ်တဲ့လူကလည်းအေးသူ့မှာ1500အရင်တော့မရှိဘူးတဲ့ကဲဒီလိုဆိုလို့ရှိရင်2000ပဲလျှော့ပါတော့ကဲဟုတ်ပါဘူး200ပဲလျှော့ပါတော့ဟုတ်လားကဲ1800ပေးပြီးတော့အဲ ယူတော့ပါယူတော့ပါရှင့်မို့လို့နော်တခြားလူဆိုဒီလိုမဒီလောက်မဒီလိုမပေးပါဘူးရှင့်မို့လို့တွေကလည်းအများကြီးဟုတ်လားဂိုင်း1800နဲ့ရောင်းလိုက်ပြီဘလောက်မြတ်သွား800မြတ်တယ်တထောင်ရင်းသာ800အမြတ်စားတော့အမြတ်ကြီးစားမဟုတ်ပါဘူးเนาะဟုတ်တယ်လား ဒီတော့အဲ့ဒီအသက်မဝညောင်းဟာတမ္မာလားမိစ္ဆာလားမိစ္ဆာအဲ့ဒါကရှောင်းမယ်ဒါပြောတာအသက်မွေးဝမ်းကြောင်းပြုရာမှာကာယဒုစရိုက်၃ပါးလည်းရှောင်းပြုရမယ်ဝစီဒုစရိုက်၄ပါးလည်းရှောင်းပြီးပြုရမယ်အဲ့ဒါလို့ဆိုရင်တမ္မာအာဇီဝမင်္ဂံကောင်းမွန်သောအသက်မွေးမှု အဲ့ဒီမှန်ကန်ကောင်းမွန်သောအသက်မွေးမှုကိုပြုရဲဆိုတာကာယဒုစရိုက်သုံးပါလဲအာလုံးရှောင်မှဝစီဒုစရိုက်လေးပါလဲအာလုံးရှောင်ပြီးတော့အသက်မွေးဝမ်းကြောင်းပြုမှအဲ့ဒီအသက်မွေးဝမ်းကြောင်းဟာတမ္မာအာဇီဝမှန်ကန်ကောင်းမွန်သောအသက်မွေးဝမ်းအသက်မွေးဝမ်းကြောင်းလွန်ခဲ့တဲ့အနှစ်30လောက်ကအမျိုးသမီးတယောက်ယောဂီပါပဲအဲ အစင်းမြင့်မြင့်နေရပဲအသက်35လောက်ရှိတယ်စကားစမ်းမိတော့သူကဘာလဲလို့ဆိုတော့ကျောင်းဆရာပါတဲ့ကျောင်းဆရာမတပည့်တော်ကသူကဆက်ရောက်တယ်တပည့်တော်ကအောင်တော့ကတော့ BABL ပါဗျာတဲ့ရှင်းရတော့ BABL ဆိုတာရှိတယ် BAB ရင် BL တန်းတဲ့ BL ဆိုတာဝတ်လုံးပေါ့လေ အဲ့ဒါအောင်တော့ပါဗျာတဲ့လောက်ပါသေးတယ်၄နှစ်လောက်လောက်ပါသေးတယ်နောက်ကြတော့ငါဒီလုံနေတော့ငါမဖြစ်ပါဘူးဆိုပြီးတော့အခုတော့ကျောင်းဆရာမပဲလုပ်ပါတယ်ခင်ဗျာဘုန်းကြီးကပြောတယ်ဝတ်လုံကပိုးပြီးစေအလုပ်ပိုက်ဆံရမှာပေါ့မှန်ပါတယ်ခင်ဗျာရပါတယ်တဲ့ရပေတဲ့ အဲ့ဒီပိုက်ဆံကမစင်ကြယ်ပါဘူးဖေရတယ်။ဩဝတ်လုံလောက်တာသွားသူများအသက်တတ်ပြီးအသက်မွေးတာမှမဟုတ်ပဲပဲဘယ်နဲ့မစင်ကြယ်ရမလဲဆိုမူသားမပြောလို့မရပါဘူးဖေရတဲ့မူသားပြောမှပဲအမှုကလည်းနိုင်ပါတယ်တဲ့အမှုနိုင်မှလည်းဟိုအမှုရှင်ကငှားပါတယ်တဲ့ဒါမှလည်းပိုက်ဆံရပါတယ်တဲ့အဲ အဲ့ဒါဝလုံလို့မူသားပြောရလို့မစင်ကြဲလို့မလို့ကြောင်းဆရာမပြောင်းလိုက်တယ်တဲ့ဘာလို့မစင်ကြဲတော့မူသားပြောပြီးတဲ့မဝဉ္ဇောင်ပြပါလို့တဲ့မပြောလို့လည်းမဖြစ်ဘူးတဲ့အဲ့ဒါမိစ္ဆာဇီဝဝေရမဏိတိခဗရံတမာရိယာမိ မာယွင်သောအသက်မွေးမှုမှရှောင်ကျဉ်ကြောင်းဖြစ်သောတိခါဗုဒ္ဓကိုဆောက်တည်ပါ၏တဲ့အဲမာယသောအသက်မွေးမှုဆိုတာဗရဏအပြင် ကာဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးအဲ့ဒါပြုတ်ပြီးတော့အသက်မွေးတာမှားရင်တော့အသက်မွေးမှုအဲ့ဒါကရှောင်ကျင်လိုက်တော့မှန်ကန်တော့အသက်မွေးမှုတမ္မာအာဇီဝပြီးတော့ အဲ့ဒီကာတုဇဝစီတုဇရိုက်ထဲမပါတဲ့အသက်မွေးမှုကလည်းရှိတတ်သွင်းယူရင်တော့ရတာပေါ့လေသွင်းယူရင်တော့ရတာပေါ့အဲ့ဒါလည်းရှိတတ်သေးတယ်အဲ့ဒါလည်းပဲအပြစ်မကင်းတဲ့အသက်မွေးမှုဆို မလုပ်ဘူးဆိုတဲ့စိတ်နဲ့ရှောင်ရတယ်ဒီတော့ခုနပြောတာကာယဒုစရိုက်ဝစီဒုစရိုက်ကဒုစရိုက်တရားတွေကရှောင်ကျင်တာဟာ နှမျိုးရှိတယ်တစ်မျိုးကတော့အကုသိုလ်မှုအပြစ်ရှိမှဆိုလို့ရှောင်ကျင်တာတက်တက်ပဲဘာမှအကြောင်းမရှိဘူးနောက်တစ်မျိုးကတော့အသက်မွေးဝမ်းကြောင်းစင်ကြယ်စေလိုတဲ့အတွက်ရှောင်ကျင်တာဟုတ်ကလားမျိုးနှမျိုးလုံးလိုအပ်တာပေါ့ဒီတော့ကာယတုဇိယ 3ပါးကရှောင်ကျင်တာက သီလ3ပါးဝစီတုစရိုက်၄ပါးကရှောင်ကျင်တာကသီလ၄ပါးဘောင်းတော့ဘယ်နှပါတော့ဘယ်နှပါမာရင်သောအတမဝေကံကြောင့်ကိုမပြုတ်ပဲရှောင်ကျင်တာကဘယ်နှပါတော့အဲ့ဒါကြောင့်၈ပါးအာဇီဝဓမ္မကသီလလွန်ခဲ့တဲ့10နှစ်လောက်ကဓမ္မရဲ့ဟို ပြင်ဥလွယ်ပန်းဥယင်ကမန်နေဂျာတခါကြီးတပည့်တော်သီလသမာဓိပညာသုံးခုလို့နှုတ်နေပါတယ်ဗျာတဲ့သီလထိမ့်မဲ့ဉာဏ်တော့တာမန်၅ပါးသီလတော့ထိမ့်ပါတယ်တဲ့ရှင်ပါဥပုပ်သီလကြတော့လဲထိမ့်လို့မရဘူးအစာအိမ်ယောဂရှိလို့လို့မလို့အဲ့ဒါထိမ့်မရဘူးဗျာတဲ့တခြားထိမ့်စရာသီလများရှိလားတဲ့ ရှိပါတယ်တခါကြီးအာဇီဝဓမ္မကသီလထိန်ဖို့လို့အာဇီဝဓမ္မကသီလအဓိပ္ပာယ်ပြောတော့သူသဘောကျအဲသဘောကျတာနဲ့အဲသူအာဇီဝဓမ္မကသီလဆောက်တည်ပေးရတော့အာဇီဝဓမ္မကသီလထိန်တယ်အဲ့ဒီအာဇီဝဓမ္မကသီလမှာဝစီဒုစရိုက်၃အာကာယဒုစရိုက်၃ပါးကရှောင်ကျင်ရင် သမ္မာကမ္မန္တမကင်မှန်စွာပြုလုပ်မှုကာယကံအပြစ်ကင်းတယ်ပေါ့ကာယဒုစရိုက်သုံးပါးရှောင်ခြင်းရင်သမ္မာကမ္မန္တမကင်ဝစီဒုစရိုက်၄ပါးကရှောင်ခြင်းတော့သမ္မာဝါစာမကင်ကာယဒုစရိုက်သုံးပါးဝစီဒုစရိုက်၄ပါးကိုအသက်မွေးဝမ်းကြောင်းပြုရာမှာရှောင်ခြင်းတော့ ပါခေါ်မနော်သမ္မာအာဇီဝမဂ္ဂင်အတမဝဉ္ဇောင်းပြုရမှာကာယဒုစရိုက်၃ပါးဝစီဒုစရိုက်၄ပါးရှောင်ဉဏ်နော်သမ္မာအာဇီဝမဂ္ဂင်အဲ့ဒါဘာတိလဖြစ်သွားတော့အာဇီဝဓမ္မကတိလအာဇီဝဓမ္မကတိလအဲတိခါဘုံသောတိဘုံတော့ ယောဂီတို့သိပြီးသားပဲပါဏာတိပါဒဝေရမဏိသိက္ခာပရံသမာရိယာမိအဒိဏဒါနာဝေရမဏိသိက္ခာပရံသမာရိယာမိကာမေတုမိစ္ဆာစာရာဝေရမဏိသိက္ခာပရံသမာရိယာမိဒါကကာယဒုစရိုက်၃ပါးရှောင်ကျင်တာမဟုတ်လားမုသာဝါဒဝေရမဏိသိက္ခာပရံသမာရိယာမိပိတုနာယဝါစာယဝေရမဏိသိက္ခာပရံသမာရိယာမိ ပရုဒါယဝါစာယဝေရမဏိတိခဗရံတမာရိယာမိတမ္ဖပလာပါတမ္ဖပလာပါကြတော့တမ္ဖပလာပါယဝါစာယမဟုတ်တော့တမ္ဖပလာပါဝေရမဏိတိခဗရံတမာရိယာမိရှိကဟာတော့ပရုဒါယဝါစာယဝေရမဏိတိခဗရံတမာရိယာမိအဲ့ဒီလိုလာရတာအဲ့တော့ နောက်မိစ္ဆာဇီဝဝေရမဏိတိခပရံတမာရိယာမိသောက်တိဘုဘယ်နှပါးသီလတော့ကဲလိုက်ဆိုကြည့်ဟိုသောက်တိတဲ့အခါဟံဗန္တေကတော့ပြင်ဆိုရင်ပေါ့ဟံဗန္တေတိတရနေနတဟအာဇီဝအာဇီဝထမကသီလံဓမ္မံယာစာမိပေါ့ အာဇီဝဓမ္မကသီလံဓမ္မညာစာမိအနုဂံကတ္တဝသီလံဒေထမေပန္တိနောက်သိခါဘုရားတော့ခုနပြောတဲ့အတိုင်းပါဏာတိပတဝေရမဏိသိခါဗရံသမာရိယာမိအဒိဏဒါနာဝေရမဏိသိခါဗရံသမာရိယာမိကာမေတုမိစ္ဆာဇာရဝေရမဏိသိခါဗရံသမာရိယာမိဒါဒုစရိုက်သုံးပါးရှောင်မုသာဝါဒဝေရမဏိသိခါဗရံသမာရိယာမိ ပိတုနာယဝါစာယဝေရမဏိတိခဗရံသမာရိယာမိဖရုတာယဝါစာယဝေရမဏိတိခဗရံသမာရိယာမိတံဖပလာပါဝေရမဏိတိခဗရံသမာရိယာမိပိတုနာဝါစာ ဝေရမဏိတိခဗရံသမာရိယာမိဆိုလဲဆိုလို့ရပါတယ်ဖရုတာဝါစာဝေရမဏိတိခဗရံသမာရိယာမိဆိုလဲရပါတယ်ဒါမဲ့ဟိုရှေးကဆိုရိုးဆိုစဉ်ကိုဘုန်းကြီးကပြောတာ ပိတုနာယဝါစာယပရုသယဝါစာယပြီးတော့မှ မိစ္ဆာဇီဝဝေရမဏိသိခာပရံသမာရိယာမိဆိုတမလားသောတိတမလားဟိုအစာအိမ်ယောဂတော်တော်ပြင်းပြင်းထန်ထန်ဖြစ်နေလို့ နေလွဲတဲ့အခါဘာအစာလေးဖြစ်ဖြစ်စားလို့မစားရင်တော့မဖြစ်ပါဘူးဆိုတဲ့ပုံကိုများကြတော့အာဇီဝဓမ္မကသီလဆောက်တည်ရင်ကောင်းတယ်။ဂိုင်းဆိုသမအဟံဗန္တိတန္တာရဝဒဒုက္ခတော တော့နမောတတသရဏဂုံဒါတွေကတော့ဟိုတခြား7ပါးသီလအတိုင်းပေါ့နောက်သိက္ခာဘုတ်ကသုပါဏာတိ တံဖပလာပကြတော့ဝါစာမထဲရတော့တံဖပလာပဆိုတဲ့စကားလုံးထဲမှာကိုကဝါစာဆိုတဲ့အဓိပ္ပာယ်ပါနေတယ်။ဒါကြောင့်မလို့ဝါစာထောက်နောက်ထပ်မထည့်ရတော့တံဖပလာပါဝေရမဏိဒိဋ္ဌာပဒံဆိုတံဖပ ပြန်ဆိုကြည့်ပါဏာတိ ကားဝါဒလိမ်ပြောတဲ့စကားမမှန်တဲ့စကားပြောခြင်းပိတုဏဝါစာဂုံတိုက်ဂုံချောစကားပြောခြင်းဖရုဒဝါစာကြံတန်ရိုင်ဆိုင်တဲ့စကားပြောခြင်းဖရုဒလို့ပြောရမယ်ဖရုဒမဟုတ်ဘူးဖရုဒဆိုရင်မှားတယ်ဖရုဒဝါစာဝေရမဏိသိက္ခာပဒံသမရိယာမိကြံတန်ရိုင်ဆိုင်တဲ့စကား ပြောခြင်းမှရှောင်ခြင်းများတန်ဖပလာပါအကျိုးမရှိအနှစ်မရှိတဲ့ပြိမ်ဖြင်းသောစကားကိုပြောခြင်းရှေးရှေးကပြိမ်ဖြင်းသောစကားလို့ဘာသာပြန်တယ်ပြိမ်ဖြင်းသောစကားဆိုတာဟိုစပဖြင်းဆိုတဲ့အဓိပ္ပာယ်စပဖြင်းဆိုတာနားလည်ကြမလဲပါဘူးမြို့ကြီးသူတွေမလဲပါဘူးတချို့စပါးကအထဲမှာ အဆံမာမပါဘဲနဲ့အဆံလုံးဝမပါတာသို့မဟုတ်အဆံကမအောင်မြင်တဲ့အဆံပါတာဒီလိုရှိတယ်မဟုတ်လားအဲ့ဒီစပါးကြတော့ထမင်းချက်လို့ရလားအဲ့ဒါကို စပပိန်စပပြင်းလို့ခေါ်တယ်စပပြင်းစပပြင်းအဲ့ဒါလိုပဲ အနှစ်သာရမရှိတဲ့စပါးလို့အနှစ်သာရမရှိတဲ့စကားကို ပြိန်ဖြင်းသောစကားလို့ရှေးကသုံးကြတာအနှစ်သာရမရှိတဲ့စကားစကားဖြစ်ုံမျှအတင်းစကားဖြင်းစကားကိုအကျိုးမရှိသူ့အကျိုးမရှိအကျိန်အချိန်ကုန်ပြီးတော့စကားဖြစ်ုံမျှပြိန်ဖြင်းသောစကားသို့တော်လည်းကျမ်းဂန်ကတော့ပုံပြင်စကားတွေဟာတန်ဖတ်ပလာပါတဲ့ပြိန်ဖြင်းတဲ့စကားပုံပုံ အစစ်မှမဟုတ်ဘဲနဲ့ပုံပြင်ဖြစ်တဲ့စကားတွေအဲ့ဒါလိုပြောပါတယ်ဗာရဒညီနောင်စစ်ထိုးရဲ့အစာရှိသောအကျိုးမရှိအနှစ်သာရမရှိသော ပြင်ပြင်းသောစကားလို့ခေါ်တယ်ဗာရဒညီနောင်စစ်ထိုးခြင်းဆိုတာဟိုရာမယဏဇတ်အခုကအခုကနေကြတဲ့ရာမဇတ်ရာမဇတ်ဆိုတဲ့ဟာတွေပေါ့လေဆိုလိုတာကတော့ပုံပြင်နေပြောတာ သို့တော်လည်းပဲပုံပြင်ရဲတက်တက်ဒီလိုတော့မဟုတ်ပါဘူးကိုယ်လည်းအကျိုးမရှိသူလည်းအကျိုးမရှိပဲနဲ့စကားဖြစ်ရောဖြစ်တဲ့ဖြင်းစကားအတင်းစကားတွေအဲ့ဒါတွေဟာအကျိုးမရှိအနှစ်သာရမရှိတဲ့စကားတွေအဲ့ဒါပြောချင်မှရှောင်းတန်ဖပလာပခေါ်တယ်နောက်မိစ္ဆာဇီဝမှားရတဲ့ဝိမဝါညောင်းမှာရှောင်းဒုစရိုက်တွေနဲ့အသက်မဝါညောင်းမပြုဘဲနဲ့ဒုစရိုက် ကင်းတဲ့အတ္တမူဝါကြောင့်ရှိပြုတာပြောတယ်ဒီတော့အာလုံးသတ္တဝါတွေလိမ်ညာလှည့်ပြားရှောင်ရှားကြပါစေကောက်ကျေစင်လဲရှောင်လဲကြပါစေဂုံချောစကားရှောင်ရှားကြပါစေကျမ်းနံစကားရှောင်ရှားကြပါစေ ကြိမ်မောင်စကားရှောင်ရှားကြပါစေရန်လိုစကားရှောင်ရှားကြပါစေအနစ်မဲ့စကားရှောင်ရှားကြပါစေအကျိုးမဲ့စကားရှောင်ရှားကြပါစေအဲ့ဒါဘာပြောတာတော့အဲဝစီဒုစရိုက်၄ပါးမှရှောင်ကျင်ကြပါစေရှောင်ကျင်နိုင်ကြပါစေ ဝစီဒုစရိုက်လေးပါမပြောဆိုမိကြပါစေနဲ့အဲ့ဒါပြောတာမဟုတ်လားအဲ့ဒီအထက်ကလည်းကာဒုစရိုက်သုံးပါမပြောဆိုမပြုလုပ်မိကြပါစေနဲ့ဆိုတော့မေတ္တာပွားပဲနောက်အဲ့ဒီနောက်ကမနောဒုစရိုက်သုံးပါမပြုမကြံမိကြပါစေနဲ့ဘယ်ဟာတွေလဲ တော်ဒုစရိုက်တွေရှောင်နိုင်ကြပါစေမေတ္တာပို့ရမလားဟုတ်လားအောက်ကြတော့ဘာတွေပြောတော့အားလုံး အဲ့ဒါဘာအတွက်တော့ဒါနာသီလဘာဝနာတရားတွေပွားများအထုတ်နိုင်ကြပါစေဟုတ်တယ်မလားအလုံးသတ္တဝါတွေဥစ္စာဒနာပြည့်စုံကြပါစေအလူဒါနာပြုနိုင်ကြပါစေဒါနာပြုနိုင်ကြပါစေ ကိုချင်းသီလထိနိုင်ကြပါစေဥပုသ်သီလစောင့်နိုင်ကြပါစေကိုချင်းသီလက၅ပါးသီလ၅ပါးသီလလည်းထိနိုင်ကြပါစေဥပုသ်သီလကတော့၈ပါး၉ပါးဒီသီလတဲ့ဥပုသ်သီလစောင့်နိုင်ကြပါစေသမထတရားပွားနိုင်ကြပါစေဝိပဿနာတရားပွားနိုင်ကြပါစေ ဘာဝနာလည်းပွားနိုင်ပါစေဝိပဿနာဘာဝနာလည်းပွားနိုင်ပါစေမေတ္တာပွားနေတယ်ဆိုရင်သမထဘာဝနာပွားတာပေါ့ဝိပဿနာကတော့ရှုမှတ်နေတယ်ဆိုရင်ဝိပဿနာဘာဝနာပွားနေတာသမထတရားပွားနိုင်ကြပါစေဝိပဿနာတရားပွားနိုင်ကြပါစေအဲ့ဒါလောက်မှ ဒုစရိုက်တွေရှောင်ပြီးတော့ဒါနသီလဘာဝနာကုသိုလ်တရားတွေမှာပွားနေပြီဆိုလို့ရှိရင်တော့အဲ့ဒီပုဂ္ဂိုလ်ချမ်းသာမလားဆင်းရဲမလားဒါကြောင့်မလို့နှလုံးစိတ်ဝမ်းအေးချမ်းကြပါစေကိုယ်စိတ်နှပြချမ်းသာကြပါစေလူအင်းဆန္ဒမှန်သမျှပြေဝကြပါစေဟုတ်ကဲ့လားအဲ့ဒီအတိပ္ပယ်နဲ့မေတ္တာပွားတာ အဲပြောပြောမိတဲ့အခါနဲပါတယ်ဒီလိုပဲစကားဆက်မိမှပဲပြောမိတာပဲအဲတချို့လည်းနည်းနည်းတော့ရိပ်မိမှာပါဒီမေတ္တာဘာပို့နေတယ်ဘာပွားနေတယ်ဆိုတော့ရိပ်မိမှာဒါပေမဲ့အတိအကျမသိဘူးဒီနေ့ကဟိုစကလုံးလေးကြားလိုက်လို့ယောဂီတို့ရွတ်တာတယ်လေဟိုသူရမေရိယ သူရမေရေယအပြစ်ဆိုတဲ့ဆောင်ပုတ်လေပါတယ်တော့ဟမ်အရက်သေးစားတောက်စားပါမူယောဂလည်းများခိုက်ရန်ပွား၏ဇီဝလည်းပြဲ့နာမည်ပြဲ့၏ရွတ် အဲ့ဒီမှာဝါစာဖရုပိတုမုသာဆိုတဲ့စကားလုံးလေးကြားလိုက်လို့အဲနည်းနည်းပြောဦးမှာပါလို့သေသေးချာချာသိသွားအောင်ဝါစာဖရုပိတုမုသာထင်ရပြောကြပါပြောတာတော့ကြံတန်ရိုင်းဆိုင်တဲ့စကားတွေလည်းပြောတာပဲကြိမ်မောင်းစကားရံလို့စကားတွေလည်း ပြောတာပဲဂုံချောဂုံတိုက်စကားတွေလည်းပြောတာပဲဝါစာဖရုပိတုမုသာလိန်ညာပြီးတော့လဲပြောတာပဲထင်ရစိတ်แท้ထင်ရစွတ်ပြောတာပဲဘာကြောင့်နော်မူးနေလို့ပေါ့မဟုတ်လားမူးနေတော့တတိလွတ်နေမဟုတ်လားအဲ့ဒါထင်ရစွတ်ပြောတော့ပေါ့အဲ့ဒီစကလုံးလေးကြားလိုက်လို့အေး အာဇီဝဓမ္မကသီလလည်းတိတိကျကျသိမေတ္တာပွားတာလည်းသေချာသိတော့အောင်ပြောမှပဲလို့စိတ်แท้ပေါ်လာတော့ gain ပြောမိလိုက်တော့အချိန်ကုန်မသွားဘူးလားဟမ်ဟုတ်လားဟိုဒကမာကြီးရဲ့လက်အုပ်ကြီးဘယ်လိုဤနေတာတော့อืมကဲဒါဖြင့် အာဇီဝထမကသီလပြန်ဆောက်တည်လိုက်ဆံမအောင်မေ့မြသွားပါလားလို့အဟံဗန္တိ ဆိုဆက်ဆိုပါနမော ဓမ္မေတိလံဤအာဇီဝတ္ထမကသီလသည် င်းတစုံတရာကြောင့်နေလွဲတဲ့အစာအစာရှောင်လို့မရဘူးဆိုရင်တော့သီလကလည်းဆောက်တည်ခြင်းနဲ့ဆိုရင်ဘာလုပ်နော်အာဇီဝဓမ္မကသီလဆောက်တည်သီလဆောက်တည်စောင့်ထိန်တာနဲ့တရားအထုတ်တာဘာဆိုင်တော့ဟမ် သီလဘာဘာဆိုင်တော့သီလမဆောက်တည်ပဲနဲ့တရားအထုတ်လို့မရဘူးလားဘာကြောင့်သီလတိတ်္ခာသမာဓိတိတ်္ခာပညာတိတ်္ခာတိတ်္ခာသုံးပါးမှာသီလတိတ်္ခာကအခြေခံမဟုတ်လားသမာဓိတိတ်္ခာကျင့်လည်းပဲသီလတိတ်္ခာပေါ်အခြေခံပြီးကျင့်ရတယ် ပညာသိက္ခာကျင့်လဲသီလသိက္ခာကိုအခြေခံကျင့်ရတယ်ဟုတ်တယ်မလားအဲ့တော့အခုဝိပဿနာကတော့ပညာသိက္ခာပညာအကျင့်မဟုတ်လားအဲ့ဒါဝိပဿနာကျင့်ရင်တော့သီလဆောက်တည်ဆောင်ထိန်ရတယ်ဆောက်တည်ဆောင်ထိန်ခြင်းကြောင့်ဘာအကျိုးရသလဲလို့ဆိုတော့ ဖောင်းနာပိန်နာထိုင်နာထိတာချက်အစာအိတ်တွေရှုမှတ်နေတဲ့အခါမှာစိတ်ကအမြဲတမ်းအဲ့ဒီဘော်ဒီငြိမ့်နေသလားတခါတခါဟိုစဉ်းစားဒီစဉ်းစားမစဉ်းစားမိဘူးလားတခါတရံကြတော့ကိုလှုပ်တဲ့အလုပ်တွေကိုပြောမိတဲ့အပြောတွေဒါတွေသွားစဉ်းစားမိတာရောမရှိဘူးလားအဲဒါလိုစဉ်းစားမိတဲ့အခါကိုလှုပ်တဲ့အလုပ်ကအပြစ်ရှိတဲ့အလုပ်များစဉ်းစားမိရင်စိတ်ထဲပဲနဲ့နေရော စိတ်တန်နေရလားမတန်တော့ဘူးစိတ်မတန်ဘူးဆိုလို့ရှင်စိတ်ကတည်ငြိမ်ပါအောင်မလားတမာရီမရဘူးပေါ့စိတ်တန့်ပြီးစိတ်ကကြည်လင်ချမ်းမြေ့နေမှတည်ငြိမ်တာမဟုတ်လားအဲ့တော့ကိုယ်အလုပ်ကပြန်ပြီးတော့စဉ်းစားလိုက်လို့အပြစ်ကင်းတဲ့အလုပ်တွေပဲလုပ်နေတဲ့ဒုစရိုက်တရားတွေရှောင်တဲ့ဝစီကာဒုစရိုက်ဝစီဒုစရိုက်တွေရှောင်တာကိုပဲတွေးနေတယ်ဆိုရင်တော့ စိတ်ထဲမှာဘယ်လိုဖြစ်မလဲအဲကြည်လင်တယ်ကြည်နူးတယ်ချမ်းမြေ့တယ်ဒီလိုမဟုတ်လားအဲဒါလို့ဆိုလို့ရှိရင်တရားအထုတ်ရမှသမာဓိမရနိုင်ဘူးလားဒါကြောင့်သီလအခြေခံရတာဟုတ်လားဒါကြောင့်သီလကသမာဓိပညာအထုတ်ရမှမပါမပြေးပဲเนาะ ဒါကြောင့်မလို့ယောဂီတို့သိတယ်မဟုတ်လားမသိဘူးလားသီလဆိုရာကိုနှုံမြာကိုကောင်းစွာထားဖို့စောင့်ရသလေကိုနှုတ်လုံရင်လူရင်ကြေးွယ်ကောင်းညို့ပေမြဲအမှန်ပေ စိတ်ပါလုံးရင်ပုလိုကောင်းတကွယ်ကောင်းတဲ့ကောင်းအောင်ကြိုးစားလေစိတ်ပါလုံးအောင်ဘာနာပွားဖို့မြတ်ဖရာကမိန်တော်အီသီလဆိုတာဘာနဲ့ပါစင်ကြည်အဲကိုယ်နဲ့နှုတ်ကိုသီလကိုယ်နဲ့နှုတ်ပဲစင်ကြည်အောင်လုပ်ပေးနိုင်တယ်တဲ့စိတ်ကို စင်ကြယ်အောင်လုပ်မပေးနိုင်သေးဘူးတဲ့ဒါကြောင့်စိတ်ပါစင်ကြယ်အောင်လုံခြုံအောင်ဆိုရင်တော့ဝါရမယ်ဟုတ်တယ်မဟုတ်လားအဲဒါကြောင့်သီလအခြေတည်းပြီးတော့ဘာဝနာပွားရမယ်ယောဂီတို့မရဘူးနဲ့တူတယ်မျက်စိမှိတ်လိုက်ကြသံဃာယမျက်စိမှိတ်လိုက်ကြသံမျက်စိမှိတ်တော့မှိတ်ရလား ဟေးမိတ်တယ်နော်ကောင်းဆိုနှစ်တန်းကံတရားနှင့်သုံးမယရနာယုံရင်လေသောကံပြုရန်ရှက်ကြောင်များလို့သီလတရားလုံယုံပေသီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သက်ပေ နှစ်သက်တော်ခါကိုစိတ်ငြိမ်လို့ငြိမ်အေးချမ်းသာရသလေချမ်းသာလေပြီတမာတိရဤညာမြင်တွေသဘောပေါက်လားမျက်စိမှိတ်ခိုင်းတာကသဘောပေါက်အောင်စဉ်းစားစေခြင်းလို့ပေါက်သလားရရောရသလားဟမ် ရသလားမရပါဘူးမရပါဘူးအဲ့ဒါသီလကနေပြီးအကြောင်းအကျိုးအဆက်ဆက်မဉ္ဇဏ်ဖူဉ္ဇဏ်ရသွားသည်အထိဝိပဿနာလုပ်ငန်းရဲ့အစအလယ်ဆုံးအကုန်လုံးပါတယ်ဆောင်ဖို့အကုန်လုံးပါတယ်ဆောင်ဖို့ gain ဒီလိုဆိုလို့ရှိရင်စာအုပ် gain မျက်စိဖွင့် နောက်ကျော်ဘုံကဒုတိယဆောင်ဘုံမဟုတ်လားခေါင်းစည်းရပါတယ်တော့အဲကဲဆို စာအုပ်ချထားပြီးဆိုကြည့်သမှာ ဆိုတာဝိပဿနာဉာဏ်အမြင်မဲ့ဉာဏ်ဖူဉာဏ်အမြင်ကိုပြောတာညာနာဒသနာခေါ်တဲ့ဝိပဿနာဉာဏ်အမြင်မဲ့ဉာဏ်ဖူဉာဏ်အမြင်နေရသွားတယ်မဲ့ဉာဏ်ဖူဉာဏ်ရပြီဆိုတော့နိဗ္ဗာန်မျက်မှောက်ပြုတယ်ပေါ့ဟုတ်ကလားအဲ့ဒါသီလကစပြီးတော့အကျိုးအဆက်ဆက်ရသွားကုန် ကောင်းဆိုးနှစ်တန်ကံတရားနှင့်သုံးပါးယရနာယုံရင်လေဘာအိဗယ်တော့ကောင်းကံပြုရင်ကောင်းကျိုးရတယ်ဆိုးကံပြုရင်ဆိုးပြည့်ရတယ်လို့ကံကံရဲ့အကျိုးတရားလည်းယုံကြည်မယ်ဖရာတရားတန်ခါယရဏသုံးပါးလည်းယုံကြည်တယ်ဆိုရင်တော့ အဲ့ဒီပုဂ္ဂိုလ်ဟာသိုးကံခေါ်တဲ့အကုသိုလ်အမှုတွေပြုဝမအောင်မလားမပြုဝတော့ဘူးဒီအကုသိုလ်မှုသိုးတဲ့ကံပြုရင်တော့ငါသိုးကြရမှာပဲကြောက်တယ်ဒါကြောင့်သူမပြုဝမှုဒါဟာယရဏသုံးပါးစိတ်ကနေတဲ့သူတော်ကောင်းကံကံရဲ့အကျိုးတရားယုံကြည်တဲ့သူတော်ကောင်းဟာ ဒီလိုအပြစ်ရှိတဲ့အလုပ်တွေလုပ်ဖို့ရရှက်ကောမရှက်ဘူးလားရှက်တယ်အဲ့ဒီပုဂ္ဂိုလ်ကိုဟိုကံတော်ကြီးထဲမှာလမ်းမေးသွားငါးမြဤစံဆိုသူမြားဝမှာမလားမမြားဝဘူးဘာကြောင့်လို့ရှက်လို့ရှက်တာကဟိရိကြောက်တာကဥတ္တပအဲ့ဒီအရှက်အကြောက်နှစ်ပါးရှိတဲ့အတွက်သိုးကံတွေမလုပ်ဘူး ဆိုးကမလုပ်ဘူးဆိုတာအပြစ်ကင်းတဲ့အကုသိုလ်မှုတွေမပြုဘူးအကုသိုလ်မှုတွေမပြုဘဲရှောင်ကျင်ပြီဆိုလို့ရှိရင်တော့သီလမလုံခြုံဘူးလားလုံခြုံတာပေါ့အကုသိုလ်မှုတွေမပြုဘူးမပြုတော့သူဟာသီလလုံခြုံသွားရောဒါကြောင့်ကောင်းစိုးနှစ်တန်းကန္တရာနှင့်သုံးမယရနာယုံရင်လေး ဆိုကံပြုရာရှက်ကြောက်များလို့သီလတရားလုံခြုံပေဟုတ်ကလားသဘောပေါက်လားမရှင်းဘူးလားရှင်းပါတယ်ဒီဆရာတော်ရေးရင်ဘယ်တော့မှမရှင်းတာမရှိဘူးနော်ဟုတ်လားရှင်းလို့ဥပုံညာစာလို့မုတ်တိဟင်းလို့အကွင်းသားအကွင်းသားရှင်းနေတာပဲဆိုတော့ဒါ ဆိုကံပြုရန်ရှက်ကြောင်များလို့သီလတရားလုံယုံပေသီလလုံနေဆိုတာကိုယ်နဲ့နှုတ်အပြစ်ကင်းနေတာမဟုတ်လားအဲ့တော့ကိုယ်ကိုယ်အမှုကာယကံကိုယ်နှုတ်အမှုဝစီကံပြန်ပြီးတော့မြရံဖန်ခံစဉ်းစားမိရင်စင်ကြဲနေတာမတွေ့ရဘူးလားစင်ကြဲနေတာတွေ့တော့စိတ်မှာကြည်လင်ရှင်လန်းဝမ်းမြောက်မှုမဖြစ်ဘူးလား အဲဝမ်းမြောက်ပြီဆိုတော့နှစ်သက်မှုပီတိတွေပတ္တတိတွေကိုယ်စိတ်ငြိမ်းအေးမှုပတ္တတိတွေပျော်ရွှင်မှုဒုက္ခတွေဒါတွေဖြစ်လာရောပေါ့မဟုတ်ဘူးလားဒါကြောင့်သီလလုံလင်းကြည်ရွှင်လန်းလို့ဝမ်းသာအာရနှစ်သိမ့်ပြီဝမ်းသာတဲ့ပါမုဇ္ဇပီတိနှစ်သိမ့်နဲ့ နှစ်သက်တယ်လည်းခေါ်ပါတယ်နှစ်သိမ့်တယ်လို့ပဲအသုံးများတယ်ဝန္တာအာရနှစ်သိမ့်ပေနှစ်သိမ့်သောခါကိုစိတ်ငြိမ်လို့ငြိမ်အေချမ်းသာရသလေစိတ်ထဲမှာနှစ်သိမ့်မှုပီတိတွေဖြစ်နေပြီဆိုလို့ရှိရင်တော့ကိုရောစိတ်ရောငြိမ်နေတယ်အဲ့ဒီကိုရောစိတ်ရောငြိမ်နေတာကိုပတ္တတိခေါ်တယ်ပါဠိက ကိုရောစိတ်ရောငြိမ့်နေပတ္တတိကိုစိတ်ငြိမ့်မှုတိတ်အရေးကြီးတာပဲကိုစိတ်ငြိမ့်ပြီဆိုလို့ရှိရင်တော့ဒါချမ်းသာမလားဟုတ်လားချမ်းသာတယ်နှစ်သိမ့်သောခါကိုစိတ်ငြိမ့်လို့ငြိမ့်အေးချမ်းသာရသလေအဲ့ဒီချမ်းသာတဲ့စိတ်နဲ့တရားအားထုတ်ရင်ဘယ်နဲ့နေမလဲတမာရီမရဘူးလေဟုတ်လားဒါကြောင့်မလို့ ချမ်းသာလေပြီတမာတိရဤဉာဏ်မြင်တွေတမာရိရပြီဆိုတော့ဝိပဿနာဉာဏ်ကလည်းပဲယုံနာရအနိစ္စဒုက္ခအနတ္တသိရောအဲ့ဒါကုံသွားတော့မဲ့အသည်ဖို့သည်မဲ့ပညာဖို့ပညာမရဘူးလားအဲ့ဒါဉာဏ်အမြင်တွေပေါ့စိတ်တည်ငြိမ်မှုတမာရိရလို့ဉာဏ်အမြင်တွေရတာအဲ့ဒါကိုတော့တူတူနဲ့ပေါင်းလိုက်တာ ချမ်းသာလေးပြီးတမာတိယာဤညာမြင်တွေအဲ့တော့ဒီဆောင်ဘုတ်ကဝိပဿနာရဲ့အစအလယ်ဆုံးမဟုတ်ဘူးလားစာလယ်ဆုံးပဲဒါပေမဲ့လို့မသိသူကြော်သွားသိသူဖော်စားဘောကိုင်အခုသိပြီလားအဲ့တော့ဖော်စားရုံပေါ့နော်ကဲပြန်ဆိုနှခါကောင်းဆိုနှစ်တန်း ထက်ကဆောင်ဘုရားစပြန်ဆို คา ဒီနေ့တော့ဒလောင်းနဲ့တော်ကြအောင်လို့မန္တော်ဘုန်းကြီးကဒီနေ့ဝိပဿနာရဲ့အတိတ်ပဲကိုတော်တော်လေးထိထိမိမိခေါ်မလို့အခုအဲ့ဒီမရောက်တော့ဒလောက်နဲ့ပြီးသွားပြီနှမျောစရာပဲအချိန်နေဟုတ်လားဟမ်ဟေး မသိသေးတာသိရရင်အဲ့ဒီအချိန်ဟာတန်ဖိုးရှိတဲ့အချိန်ပေါ့ဟုတ်လားတိတိကျကျသိရဖို့လိုတယ်အဲ့ဒီကဆောင်းဘုံတို့ဟာနှစ်ခုလုံးတစ်ခုနဲ့တစ်ခုဆက်နွယ်မနေဘူးလားအဲ့ဒါကြောင့်ရွတ်တဲ့အခါနှစ်ခုလုံးနှစ်ခုလုံးရွတ်တာကောင်းတယ်နော်ဒါကြောင့်သီလတိခါသီလအကျင့်မာရိတိခါသမာရိအကျင့်ပညာတိခါပညာအကျင့်ဆိုရက်